80သာကြော်ခဲ့တယ်ဒီတချင်းကိုအမေရတော့မဲ့ကိုကျွန်တော်တို့ပြင်ပြီးရဲ့အဲ့ဒီဘောင်လင်ကားကိုကြည်တိုင်းကြည်တိုင်းပါလေအဲ့အမေဆိုခဲ့တဲ့အဲ့ဆက်လာရတဲ့ချင်းကိုဘလို့ဆွဲလာမှမသိဘူးအခုထိကြိုက်တော့မယ်အော်ဒါနဲ့မေရဲ့ဟိုဘောင်လင်ရုပ်ရှင်မှာမျက်မျက်ဝင်းဖြစ်နေကာလာသားတွေအသက်ဆွဲခဲ့တယ်ခေအောင်ရုပ်ရှင်မင်းသမီးကြီးဖြစ်တဲ့အမေဟိုဒေါ်မေမေဝင်းအနေနဲ့ဘောင်လင်ကားရိုက်ခဲ့တော့ကခံစားခဲ့ရတယ်ခံစားမှုတွေကိုတက်ပြစေချင်ပါလေအမေရဲ့သိရင်ပေါ့လေမေဟုတ်ပါမေ အမေသက်က80ကျော်ပြီသားရဲ့ဟုတ်80ကျော်ပြီပဲအမေရိုက်ခဲ့တဲ့ကားပေါင်း100ကျော်ထဲမှာဘူအောင်ထင်ကားအကောင်းဆုံးပါပဲသားရဲ့ဟုတ်ကဲ့ပြောပါမပြောပါအမေအကြိုက်ဆုံးကားပါပဲဟုတ်ကဲ့သားရဲ့ဟုတ်ကဲ့မင်းမင်းလားခင်မောင်ရင်နဲ့အမေကိုသိချစ်တာပဲကွာ။ဟိုကောင်ရမေသိချစ်တယ်လား။ဟုတ်တယ်ဟုတ်တယ်ဟုတ်တယ်။ခင်မောင်ရင်ရဲ့ခင်မောင်ရင်နဲ့ဘူအောင်တင်သားဟာခွဲလို့မရအောင်ဖြည့်တာသားရဲ့။ဩဟုတ်ကဲ့ဟုတ်ကဲ့ ခမောရင်နဲ့ဘောင်နဲ့ကခွဲလို့မရအောင်အောင်မြင်ခဲ့တယ်ကောင်းဟုတ်တယ်ဟုတ်ပါတယ်ဟုတ်ပါတယ်ကျေးဇူးတင်တယ်မရေသေးကျေးဇူးတင်တာပဲမရေဟုတ်ကဲ့ဟုတ်ကဲ့အခုလိုကျွန်တော်တို့အခုလိုပြပြတာကျေးဇူးတင်ပါတယ်မရေနော်မင်းနော်ကိုအောင်နေဟဲ့ကိုအောင်နေ ကိုအောင်နေတဲ့ကိုအောင်နေအောက်ပြရန်ချိန်50ကမေ့ရဆရာပြီးသားလမ်းခန္ဓာတင်နဲ့ရုပ်နဲ့စုံလိုက်ကြားလုံးနဲ့ကိုအောင်နေပြညမှာကိုလူရောအောင်နေသူ့ပရိနဲ့လောက်မစားတဲ့ကိုအောင်နေမာဘောဝင်ရုပ်ရှင်သမိုင်းမှာခံဝင်ရောက်ဖြစ်ခဲ့တာကိုအောင်နေဘုံသူ့လို့စတဲ့ကမှတ်တတ်တယ်ခံဝင်မြောက်ဖြစ်ခဲ့တာဘုံအောင်ပင်ဘုံပြုလို့စံတေခံမှတ်တတ်တယ် ဘိုးအောင်တင်ဟဲ့ဘိုးအောင်တင်ဘိုးအောင်တင်ဟဲ့ဘိုးအောင်တင်အလွန်ခေါ်ကြံတို့ဆန်းတော်လူတော့မြင်တော့ခံတော့ဘိုးအောင်တင်သာဒီဟဲ့ဘိုးအောင်တင်မရရွှေလုံးပြီးအောင်ရဲ့250တန်းကမော်ခိုးဝင်ရုပ်ရှင်ကားကားဖြစ်ခဲ့တယ်ဘိုးအောင်တင်တင်ဟောင်းမင်းသားကျော်ကမောင်ရင်ဂန္ဓဝင်မြတ်ပြုတ်ဆောင်ထားတဲ့ဘောအောင်တင် ကြစာဆိုမုံကျင့်မှုပြန်လည်ဆန်းသစ်ထားတဲ့ဘောအောင်တင်ကယ်ဒမီကောလိပ်နေဝေးကယ်ဒမီဆိုးချွေကယ်ဒမီတင်တင်နှွေးတဲ့အင်းမို့အင်အားစု လုပ်တယ်။ရှင်နဲ့မှကိုလူကြောအောင်လေသူ့ပရိနဲ့လောင်းလာတဲ့လူအောင်လေ။မာဘောဝေရုပ်ရှင်သမိုင်းမှာမန်ဝင်ရောက်တဲ့ရာဘူအောင်လေ။ကိုပြုလို့သံတနာမှတ်တယ်။မန်ဝင်ရောက်တဲ့ရာဘူအောင်လေ။ကိုပြုလို့သံတနာမှတ်တယ်။ဘူအောင်လေဟဲ့ဘူအောင်လေ။ဘူအောင်လေဟဲ့ဘူအောင်လေ။အလွမ်းပေါ်ကြံတော်လူခံတော်လူတော့ရင်မောခံတော့ ဘဝမေလာကြီးဟဲ့ဘဝမေသွားပြီတော့ဥပလူကိုသိမ်းမအောင်သွားပြီတော့အေးဟဲ့သွားဟဲ့သွားတော့ဟဲ့လောကကြီးမှာပါကြောက်ရှာရှိလေကွာယောက်ျားပဲပါအေးလေကွာကျောက်စီးပွားပဲမမှုပါဘူးဗျဥပလူက တဲ့ကြောက်တိချမ်းသာလာရင်ခင်ဗျားတို့ဓမ္မကိုပြန်လာခဲ့မယ်ကြားလားသွားပြီပြန်သွားပြီသွားပြီအားလုံးပဲအာရီယောသွားပြီခီးစိမ်မရှိဘာမရှိနဲ့ခက်တော်တာပဲဒုက္ခရာဩကို့မှာမရှိတဲ့အခါဘယ်ကမှတပြားတစ်ချက်မှလာပေးတာမဟုတ်ဘူးဆရာရဲ့ဟုတ်တယ်ကွာအဲကျွန်တော်ပြောသလိုလည်းစမ်းပါဆရာရဲ့လူတန်းလူတိုက်တန်တိုက်လောကကြီးမှာမိုက်နေမှတော်ရုံကြတာဆရာရဲ့ဆရာချမ်းသာတော့ကဟမ် ပေးခဲ့ကမ်းခဲ့တဲ့သူတွေသူဆရာလဲစီဝါပြက်ရောအနာမတယောက်မှမရှိရတော့မလားကြည်လားဆရာပစ္စည်းတွေတသက်စားမကုန်ဘူးထဲရဟုတ်လူဟိုကလိန်လိုက်ဒီကညာလိုက်နဲ့ရန်ကုန်သွားရလမ်းစိတ်တောင်မရှိတော့ဘူးမလားဆရာရဲ့အေးကွာငါလည်းဘာလို့မှတော့မသိဘူးစိတ်ရှုပ်ပါတယ်ကွာလူတွေရက်တယ်ဆိုတာမိုက်နိုင်မှတောင်ကြတာကွာငါနဲ့တော့မဖြစ်ဘူးကွာနေရာတကာဆရာသူတော်ကောင်းစီမွေ့မွေ့နေတာခက်တာပေါ့ဆရာရဲ့ဟောဟောဆရာဟော ကားတစ်စီးလာလို့လားဆရာအတော်ပဲဆရာကြီးဆရာတပည့်ပွဲဥတော်စားကြလိုက်မဆရာဒီစားသူကပြင်းနေပါဆရာရေသူကနေရောရမ်းမလုပ်နဲ့ဟောဆရာရပါတယ်ဆရာရေနေစမ်းပါရမ်းမလုပ်နဲ့လို့ပြောနေဩဆရာသူကကြည့်ချင်လိုက်ပါမယ်ဆရာရေအတန်နေစမ်းပါဟေးဟေးဟေးအိုက်ကဲစမ်းအိုက်ကဲစမ်းကရစမ်းပါဟေးဟေးဘာဘာဘာဘာကိစ္စလဲကွာညင်ညင်နေနော်မလှုပ်နဲ့ပြေသွားမယ်ဘာမှလဲဟမ်ဦးသိမလားဟုတ်ကဲ့ဒီနေ့နေမှာလာပြီးကြုံရမလဲဗျာဆင်သက်လိုက်တာ ခင်ဗျာကျုပ်ကမှတ်မိသေးရဲ့လားခင်ဗျာမှတ်မိပါတယ်ဟင်မဟုတ်မဟုတ်နေမဟုတ်နေဦးကိုတလွဲမထင်ပါနဲ့ကွာတလွဲမထင်ပါနဲ့မင်းပစ္စည်းတွေကမတရားလုပ်ခဲ့တာမဟုတ်ပါဘူးဟိုလေခင်ဗျာကျုပ်ကဘာမှမပြောနဲ့မပြောဘူးကျုပ်ပစ္စည်းတွေကိုမတရားလုပ်တဲ့လူကြည့်လားကျုပ်ကချိန်ခံလွဲ့လွဲ့နေဦးမှာခင်ဗျားနဲ့ကျုပ်နဲ့ ကြောက်စာချုပ်တွေတင်ထားတဲ့လေတွေခမပြန်ပေးမလားမပေးဘူးလားပြောပါမရှိပါဘူးကွာမရှိပါဘူးပြောပါကျုပ်ဒီလိုဒုက္ခရောက်ခဲ့တာခမကြောက်ဟမ်ဟုတ်ရပါဘူးမဟုတ်ရပါဘူးမဟုတ်တယ်မဟုတ်ရပါဘူးဟမ်ငါလည်းပစ္စည်းတွေဘာမှအဖတ်မတင်ပဲဒီကားတော့အခု ငါပြီးတော့စီးလာတာပါ။အိုးရှာကြည့်လိုက်ကြဗျာ။အပြက်သာရှင်းမလဲဆမ်းပါဆရာရဲ့။တစ်ထက်ကတမြောင်သွေးတော်ပြလဲဆမ်းပါဆရာရဲ့။ဆောက်ပါဆရာ။ဟုတ်တယ်ဟုတ်တယ်။ခမရဘာမှပြိမနေကျောက်ပါလေကွာ။ကျောက်စီးပွားပြရတယ်လို့ခမရဘောလည်းပြက်စီးမှအေးမယ်။ကဲ။ကဲ။ဟာငါလူသားမိပြီဒုက္ခ။ဒုက္ခငါလူသားမိပြီ။ သူဘာလုပ်မလဲတရင်စားပဲတရင်စားပဲဒီမျိုးကစက်တဲဦးသိန်းကိုဓာတ်နဲ့ထိုးတတ်ပြီးတနတ်ကို လူယူသွားတဲ့တရင်သူကြီးကိုဖတ်ချင်မြမအလင်းတရင်စားတွေကိုဝယ်ဖတ်ပါတရင်စားပဲတရင်စားပဲကဲဆရာဓမြောင်တစ်ချောင်းနဲ့6လုံးမှုတစ်လက် လက်ထဲမှာရှိနေပြီပဲဆရာရဲ့ရှေ့ကတိတ်ကိုဝင်စီးရဆိုဆရာဖြစ်ပါမလားဒုက္ခရမင်းဟာကလည်းအာဒီမဲ့ဆရာလူတယောက်လုံးတော့တက်လာပြီပဲဗျာတနက်ကလေးပြပြီးဓမြတိုက်ထားအနုရန်စီရလောက်ကတော့ငပြောသေးလေးခွန်တော်စားတော့ပဲရှိပါတယ်ဆရာလာစမ်းပါလာပါဆရာဒီမှာရန်ကုန်သွားပြီးဒီမှာရှောင်းရတရားဖို့အတွက်လေလမ်းစဉ်မရှိသေးဘူးမလားဆရာလာပါဆရာလာစမ်းပါဆရာလာပါဖြစ်ပါလားဒုက္ခရအာ ဘာအကြောင်းပြပါလိမ့်မောင်ရင်တို့ရဲ့ထိုင်စမ်းအားလုံးထိုင်စမ်းဘာလဲကျွန်တော်တို့ငွေလိုတဲ့အကြောင်းပါခင်ဗျငွေ1000 2000လောက်အလူတော်အစုခန္ဓာကလည်း1000 2000ကြီးများတောင်လားကွယ်ဘယ်ဖျားကြောင့်ကများပြင်မို့လဲကွယ်ဒီမှာအတော်ကြီးသာသနာဝေယဝိဇ္ဇအသင်းကအလူခန်းနေတာမဟုတ်ဘူးအလူရစီနေတာဗျအလူရစီနေတာဟုတ်ပါဗျာဗျာဗျာဗျာဗျာဒီလိုရှိပါတယ်တော်တော်ရန်ကုန်သွားဖို့စားစိတ်နဲ့ခီးစိတ်လိုနေလို့ကျွန်တော်တို့အကူကြီးတောင်းတာပါဟာဆရာကလည်းဗျာအလူရစီနေတာပြောသမားဆရာရဲ့ငါနားလဲပါတယ်ကွာ အတော်တို့မှာစီးပွားပြက်နေတာကြာပါပြီမောင်ရဲ့နာမည်သာကြည်နေတာပါဖျားစုရပါစေမိုးချိုကိုပြစ်ရပါစေဘာဆိုဘာမှမရှိပါဘူးကွယ်အိုးခင်ဗျားဘာမှဆင်ကြီးပေးမနေနဲ့ဟမ်ခင်ဗျားကိုဘောကဆွဲရိုးတွေကျဲသီးတွေလက်ကောက်တွေလက်စွပ်တွေအကုန်ပြောက်အကုန်ပြောက်မလေးပါငါတူရဲ့ငါတူရဲ့ အတော်ကမှုဆိုးမှာပါဘာဖြစ်လဲအာကိုစရာကလည်းမရှိဘူးလေမဖြစ်စီပွားကလည်းပြက်ဒီလက်ဝတ်လက်စားလေးတွေမှမရှိရင်လူယိုသေးရှင်ယိုသေးမဖြစ်မှာစိုးလို့ဒါလေးတွေတော့ထက်လိုက်တာဗျာအတော်စီပွားပြက်တာအမှန်ပဲလားမနေဖျားဆူရပါစေရဲ့မူဝဲကက်ရပါစေရဲ့သွေးသိရှင်ရှင်အန်းသေးပါရရစေရဲ့လူညွန့်တုံးရပါစေရဲ့အတော်လေးဘဝခတိုင်းတိုင်းပါတော်စမ်းပါဗျာခင်ဗျာချိန်ပဲချိန်ချိန်လုံးတယ်ဗျာခက်လိုက်တာဆရာရဲ့ဆရာကဓမြတိုက်နေတာနဲ့မတူတော့ဘူးဆရာရဲ့ဟဲ့တော့သူကနီးစမ်းမှာကွာ မင်းကလည်းအပြင်လည်းကြည့်ပါဦးတော်တော်ကြာခက်ကုန်မယ်ဟင်းမမီအိုးရှင်ရှင်တို့အော်ဒီကညီမသမီးထင်ပါရဲ့ခဏကြွပါခင်ဗျာကျွန်တော်တို့လာတဲ့ကိစ္စကတော့ခင်ဗျာတက်နေတာကလေးပါရဲ့အနုရားသေးနေတာခင်ဗျာတွေ့တယ်မလားခင်ဗျာဒီမှာတနတ် ကျမတို့သားမိမှာစီးပွားပြက်နေတာအမှန်ပါပဲရှင်ရှိတဲ့လက်ကိုလက်သားလေးတွေနဲ့ဟန်လုပ်ပြီးနေရတာပါမယုံရင်လေတအိမ်လုံးကိုဝင်ပြီးရှာကြည့်ပါရှင်ရှာကြည့်ပါခမရတို့စီးပွားပြက်တာကတိုက်နေတာနဲ့ရွှေတွဲလေးနဲ့ငွေတွဲလေးနဲ့ကျုပ်တို့ဘာကစားကြလဲမရှိလမ်းစီကလည်းနှက်စီဆိုတော့ဟေးဒုက္ခနေပါစေကွာမလို့ချင်တော့ဘူးဟုတ်လားဒီအားကိုရမယ်မိန်းမသားတွေရှိပစ္စည်းကိုမလို့ချင်တော့ဘူးကွာလူလိုလက်ကြမှာမဟုတ်ဘူးကွာကျွန်တော်တခုတောင်းပန်ချင်ပါတယ်ခင်ဗျာ ခီးစိတ်ကလေးငွေ30လောက်တော့မဆန်နိုင်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အားလည်းနာပါတယ်ခင်ဗျာနော်ဟုတ်ကပါပဲဗျာရပါတယ်ရှင်ရပါတယ်ဟိုလေငွေ30မဟုတ်ပါဘူးဟောဒီကကျမလက်ကောက်တစ်ဖက်ကိုယူသွားပါလင်း900တန်းပါတယ်ရှင်ယူပါရှင်ယူပါမြတ်စေတနာရှိပါတယ်မယူရပါဘူးခင်ဗျာ နေပါစေနေပါစေစီးပွားပြတ်သူချင်းမဟုတ်လို့ကျွန်တော်ကိုချင်းစာမိပါတယ်နာမည်လေးကမြရတယ်လားဩဩဩဟောဗျာဒုက္ခ ရန်ကုန်သွားလို့ငွေတစ်ဆက်လောက်ရရင်တော်ပေါ့ကွာအမလီဖះဖြစ်မယ်ငါတူရဲ့ရပါတယ်ရပါတယ်ဟဲ့ဟိုနေပါဦးနေစမ်းပါဦးငါဟာတွေဟိုဘယ်ရောက်နေပါလိမ့်အော်အေးရော့ရော့ရော့20မဟုတ်လား20ရော့20ရော့မလီတော်တော်ဖြင့်ရှစ်တောင်ထိုင်ခိုးလိုက်ခြင်းပါရဲ့ငါတူရဲ့အတော်လည်းရှစ်ခုနေကြမလို့ပါခင်ဗျာမဟုတ်တာဒါမဲ့တော့ပလိတ်တိုင်လားဘာလားတော့မလုပ်ပါနဲ့နော်မကျင်နိုင်ရတော့ပတ်စံပြန်ယူပါအမလီအမလီအမလီငါတူရဲ့ လူသမျှတန်းသမျှကုသိုလ်လေးမရဘဲနဲ့ရှိရပါစေရဲ့ဆွေ90မျိုး90လူညွန့်တုံးရပါစေရဲ့ဟောဒီလေးတောင်းနေတဲ့ဆက်လီမီကိုတူရပါစေရဲ့စားမြစားထားတဲ့အစာတွေဝင်းထဲမှာအပြည့်စိတ်ကိုဖြစ်ရပါစေရဲ့တန်တရားအဆက်ဆက်လေးအောင်မလေးနော်သေတာသေလိုက်ရှင်စမ်းပါရဲ့ဗျာအံ့ရောအံ့ရော好的，那咱们。 Não quero nada, minha não, não ဟိုဟာစင်ကာစင်ပတိရဲ့အခန်းကဒီခန်းလားခင်ဗျအချာအချာဟာစင်ကာစင်ပတိဆိုတာခြံတော်ပဲစာဘင်္ဂလားကတန်ညိုးစာနဲ့အထုပ်တထုပ်ရောက်လာလို့လာပို့တာပါစာရိုက်နဲ့ကျင်းဌာနကပါခင်ဗျာဟိုတကားခဏပွင့်ပေးစမ်းပါဦးဟာအားတဲ့စက်မရှိပါနဲ့စာဝက်မစာကျန်တော်မွဲမနော်ဘင်္ဂလားမှာခါလဲ9ရောက်နဲ့ရှိရစာခလန်တော့ရန်ကုန်မှာဗမာမှာချောချောလေးယူတာလေစာကျွန်တော်ပါစံတန်ချိုးစာဗမာလေးစာရော့ဒီမှာမင်းမိမစီက တေမင်းနိုင်ငံကတန်ကျိုးစာအာရပပအာရတဲလို့တန်းနေကြတယ်မခက်ကြပါနဲ့ကစားတိစားနေတာမဟုတ်ဘူးကွာဓမြတိုက်နေကာစေဟာစင်ပထေးဟေးမင်းငွေတို့ကြီးစားပြီးစုထားတဲ့ပတ်စံတွေဘယ်မလဲဟမ်တရေသားပဲတရေသားပဲရန်ကုန်မြို့လေကောင်မကိုလန်းတိုက်ခန်းမော်တွင်နေလေကြောင်တော်အတင်ရဲစွာဓမြတိုက်သွားခြင်းတရေသားတွေတရေသားတွေ နောက်ဘုရင်နဲ့မြအောင်ခွေးဟောင်းရင်ထွက်ပြေးမှာနောက်ဘဘရင်နဲ့မြအောင်မြအောင်ခွေးဟောင်းရင်ထွက်ပြေးမှာလာသာပါရင် ဒုတ်ပေးပါအယုံရင်းမှာအယုံရင်းမှာဒုတ်ပေးပါရှိမှာလာတာပါအရင်ဒုတ်ပေးပါအယုံရင်းမှာအယုံရင်းမှာဒုတ်ပေးပါအယုံရင်းမှာရေလင်းစွာပကြီးရင်ဝါဒဟာဖြစ်မှာ စိတ်ပူလာပကြီးရင်ဝါဒဟာဖြစ်မှာစိတ်ပူလာအကြံထူးလို့ထယံခွာရင်တန်ဆူလို့ပါကျွန်တော်ငိုရင်ဟေးနောက်ပူပရင် ပြောတယ်မဆရာကြီးပြောပါလေခေါ်ပြောပါလေဟာကိုပေါ်လူပါလားအကိုစမခင်ဗျားလည်းပါလားတကောဟမ်ကထိုင်ရပါအောင် လေထိုင်ရပါအောင်ကထိုင်ပါအောင်ညာကျွန်တော်ခင်ဗျားဆန်းလို့လို့ဗျာထိုင်ပါခလေးမလေးထိုင်ဟဲ့နေပါအောင်ဒီခလေးမလေးကိုမြင်ဘူးတယ်လို့ရှိတယ်ဗျာရွာကပေါ့ကွယ်ဆရာကြီးလာတော့ငငငလေးရှိတလားကလား စိတ်ဆင်းရဲကွယ်တို့ဆရာကြီးအိမ်မှာခိုင်မှုရှိဖို့ဒီတကယ်မလို့ခေါ်လာတာပဲကွယ်သူကလည်းလက်ဖက်ဖြောစမ်းမအောင်ကွာဟုတ်ကဲ့ဒါမင်းနာမည်ဘယ်လိုခေါ်လဲကွာကလေးမကျမနာမည်ဗမာလိုမတောင်းကရင်လိုနန်းပေါင်းလို့ခေါ်ပါတယ်ဗမာလိုမတောင်းဟာကရင်လိုနန်းပုံဟုတ်လားနန်းပုံတို့ဆရာကြီးကိုအားကိုးလို့ ဒီလုံမလေးကိုခေါ်လာကြတာပဲကွယ်မွဲလုံးလို့ကွယ်ကလေးဖေးတော့ကြပါအောင်လေဟုတ်ပါကလေးမတော့ဟဲ့လေဖေးတော့လေအမဘာဖြစ်อืมကျုပ်လုပ်ငန်းလည်းခင်ဗျားတို့သိသားပဲသူကနေကျုပ်ကလဲလို့ဒီမှာတခြားလူကျွန်တော်တို့မထားဘူးဗျသမင်းကြတော့မထားဘူးလေဒါရှင်းရှင်းကျွန်တော်ပြောတာလေဘာဖြစ်လို့လဲဆိုတော့ကအတွင်းကိစ္စကိုအပြင်လူတွေသိသွားမှာကိုကျုပ်သိစိုးရင်တယ်အဲ့ဒါကြောင့်မလို့ပါအေး တို့ခရီးလူမျိုးအောင်အလုံးမဲ့တက်တက်ရှိပါတယ်ကွယ်ဟောကျွန်တော်နားလည်ပါတယ်ကျေးဇူးရှင်ကလည်းစော်ကားတက်တဲ့လူမျိုးမဟုတ်ပါဘူးဟုတ်ပါတယ်လေတို့ဆရာကြီးဒုက္ခဖြစ်ဖို့ရတို့ဘာမလဲကွယ်အော်တို့ခေါ်လာခဲ့တာကကံဖို့စေဖို့တဲ့ဟုတ်မလားကွယ်လုံမကလာလဲကွယ်ငတ်နေတာတဲ့တော့တော်နေတာပေါ့ကွယ်လုံမလေးကိုပြောတာပါတန်ခါတမကြီးလမ်းမအောင်ပါဒီလမ်းမအောင် ခန်းသမောင်ခန်းသမောင်ခြေသမောင်ဟုတ်တနာစရာလေးပါလားလုံးမသူ့ကိုဘယ်အိမ်မှမထားနဲ့နော်ဟောဒီမှာရင်းစရာနှီးစရာကျွန်တော်ငွေတယောက်တရားစီပေးလိုက်မယ်အဲ့တောင်းဖို့ပြန်ကြပါနောက်ကြုံတဲ့ခါကျွန်တော်ရင်လာခဲ့ပေါ့ဘိုးကြီးနော်နားလည်နော်ကျွန်တော်ပြောတာနမ်ဘုတ်နမ်ဘုတ် မြရှင်ကိုကိုကြီးကိုကိုကြီးသိတ်ကံကောင်းတာပဲဟမ်ဘာဖြစ်လို့ကံကောင်းတာလဲကိုကိုကြီးရဲ့ရန်ကုန်မှာလူရက်မှုတွေအမှုကျန်းစင်းမှုတွေသတင်းစာတွေမှာပါနေတယ်မို့လားမြရဲ့ဟမ်ကိုကိုကြီးကခွန်းတလာယူပြီးမြတို့ပြေကိုရောက်မလာရင်လေကောင်းချုံအလုပ်များနေမှာတွေးမိလို့ပေါ့ဟမ်ဒါဖြစ်ရင်မြလည်းကံကောင်းတာပေါ့နော်ကိုကိုကြီးဘာကံကောင်းတာလဲမြကိုကိုကြီးအစင်းလေးရောက်လာတော့မြတို့မင်္ဂလာဆောင်မဲ့ရက်တောင်ကန့်တတ်နိုင်သေးတာပေါ့ဟမ် မိမိကဖြင့်လေတိတ်ကိုနားနေတာကိုကိုချစ်ရဲ့ဟုတ်လားကဲပါလေရှေးစံတော်ဘုရားပေါ်တက်လာပြီးစိတ်ရှုပ်ရွာဒီအလုပ်ကိစ္စတွေကိုပြောမနေပါနဲ့ကိုကိုချစ်ရဲ့နော်တကူကြီးတဲ့ပြေရွှေစံတော်ဘုရားတစ္ဆာချူပြမယ်ဆိုကဲဆိုလေဆိုရမယ်ကြာဆိုရမယ်ဘယ်လိုဆိုရမလဲပြောပြီးဘူးလေကိုကိုချစ်ရဲ့ရင်ထဲမှာရှိတယ်လို့ဆိုပေါ့ ဖျားတပည့်တော်သည်မြအပေါ်တွင်ဖောက်လွဲပြန်ပြုမိပါကဖျားတပည့်တော်တွင်ဘေးဆိုးဒဏ်ဆိုးဒဏ်ဆိုးအန်ဒီရဲ့ဆိုးဆရာဆရာဟေးဟေးမင်းဘာဖြစ်လို့ပြည်ကိုလိုက်လာဟမ်ဟိုပလဲနေကြီးကဆရာကိုအရေးကြီးလိုက်ခေါ်ရမယ်ဆိုလို့ကျွန်တော်ကျွန်တော်ဟာကွာဒုက္ခပါပဲကိစ္စကမင်းကြီးကဆရာကိုအရေးပေါ်တာပါလာတယ်ဟုတ်တယ်ဆရာအခုဒီလိုရန်ကုန်မှာလေတော်ပါတော့ကွာတော်ပါတော့နားလေပါလေอืม စောစောကပဲကံကောင်းတယ်လို့ပြောနေပြီဒုက္ခပါပဲကွာအိုးဘာတတ်နိုင်မှာလဲကိုကိုချစ်ရဲ့အစိုးရအလုပ်ဝတ်တရားပဲဟာအထက်လူကြီးတွေကကိုကိုချစ်ကိုအားကိုးလို့ခုလူခေါ်ခိုင်းတာပေါ့ကိုကိုချစ်ရဲ့ကဲပါညနဲ့မေမေလည်းရန်ကုန်ဖျားဘူးလိုက်ရတာပေါ့နော်ဟုတ်ဘူးလားอืมဒါပေါ့ဒါပေါ့ရွှေဆန်တော်ဖျားကြီးကိုတပည့်တော်တောင်းပန်ပြပြီဖျားတပည့်တော်မောင်ဖတ်ချစ်အား ဂယုနာရှိစုတနာတော်မူပါယံစောစောကထိုလက်စတစ္ဆာတိုင်းစကားတွေကိုရန်ကုန်မြို့ကရွှေဒဂုံဖရားမှာဆက်ပြီးတစ္ဆာဆိုခွင့်ပြုပါယံအတနာခံရပါတယ်ဖရားအတနာခံရပါတယ်အင်း သူကတို့ပေါ်ခေါင်းပုံပြတ်စားနေတာကွာခံစရာရှိတော့တို့ရစရာရှိတော့သူကတဝက်ခွဲယူဘေးသွားခံနေမှာလေကွာတိုက်တဲ့ခိုက်တဲ့နေရာတိုင်းမှာလေသူကပါခြင်းမပါတာကွာကဲဦးရမဘယ်လိုလုပ်ချင်လဲပြောကျုပ်ကခမည်းလူပါဗျအသင်းခွဲမယ်ကွာအသင်းခွဲမယ်သူ့မှာတော့တထေးဖြစ်နေအိုးမရဘူးကွာတသင်းခွဲမယ်ဒါပဲကြိုက်တာလို့လေ လှမောင်လေးတို့အုပ်စုလိုက်ရင်လဲကျုပ်တို့ပဲပေါအောင်ဆွဲကြသေးတာပေါ့ဗျာအမလီမလုကြပါနဲ့မလုကြစမ်းပါနဲ့လှမောင်လေးကဆရာကြီးရဲ့လက်ဆွဲတော်ဆိုတာရှင်သိတယ်မို့လားဆရာကြီးပြီးသွားရင်ရှင်ဒုက္ခရောက်မယ်နော်ဆရာကြီးအကြောင်းကိုလည်းကိုရမသိတာနဲ့သိသိနေတာပဲရှင်ငါမခန့်ကြီးနဲ့စကားလာမပြောစမ်းမနဲ့မသိရင်အရင်တုန်းကသူ့ကိုကြောက်နေရတာအခုမရဘူးနားလေလားဘူဘူးချင်းအစမခံဘူးဟဲ့ ပြန်မလှန်ရင်လို့နေနေတာနားလဲလားသူတတ်တည်ရှိတယ်တော့ငါလည်းရှိတာပဲကွာတက်ရခက်ရပြီဟဲ့ဆိုရင်ငါကကြီးဥဆောင်ပြီးတက်ခဲ့ရတာသူကအိမ်မောကနေပြီးစီမံပေးတယ်လို့လို့နဲ့ပါဇက်လေးနဲ့စနေတာကွာအိုးဒီကိစ္စမှာမလွယ်ဘူးနော်ရှင်နဲ့ဆရာကြီးနဲ့အချင်းများမှာကိုပိတ်စိုးရင်လာတယ်ရှင်အိုးဘာစိုးရင်ကြရှိနေကွာမင်းကလည်းဘယ်နဲ့ကွာတိုက်တဲ့ခိုက်တဲ့နေရာမှာအကျဉ်းချက်ဖြစ်လို့ မနှက်ပြရတဲ့အခါလဲတနက်ကိုအရန်သုံးနေဆိုပြီးငါ့ကိုစူတာဆဲတာတွေကလည်းရှိသေးတယ်ပြီးတော့အော်အေးလာပြီလာပြီအော်မောင်လားမောင်လားထိုင်ခွက်ဒီနေ့ဆရာကြီးတစ်ခါမှရောက်မလာသေးဘူးကွယ်နော်အိုးသူ့လာတော့ကဘာထိုးမှလဲကွာသူကဩဇာပေးရုံနဲ့တတ်တာဟဲ့ဟဲ့မောင်လားမောင်တစ်ဖက်တောက်ပြီးမှပြန်ရနော်ဟိဟုတ်ကဲ့ခင်ဗျဒီလိုလည်းမပြောပါနဲ့ကိုရမရ တကယ်အရေးကြီးတဲ့ကိစ္စတွေကြတော့သူကိုယ်တိုင်ရှေ့ဆောင်တိုက်တာမဟုတ်လားဗျ။ तू မပါလဲသူ့အကြံစီနဲ့တိုက်လို့အောင်မြင်ခဲ့တာရှိတယ်မဟုတ်လား။ဟေးဟောဒီငရမခေါင်းဆောင်ပြီးတိုက်ခဲ့တာတွေကောဘယ်တော့ထမလဲဟမ်ဘာမဟုတ်တဲ့ဗဇက်သမားကိုတွားပြီးချေးကျူးမနေစမ်းမနဲ့ကွာဒီမဲ့ကိုရမကျောက်တို့လည်းခမားလောက်မိုက်လို့ဒီလို့လှုပ်ရှားနေကြတာဗျဟွန်းတကယ်အကြောင်းကြီးငယ်ရှိလာရင် မင်းဆိုးရာသာတွေနဲ့ဆက်ဆံနိုင်တဲ့ဆရာကြီးလိုလူမျိုးရှိနေလို့ငွေနဲ့ပေါက်ပြီးဖြည့်ရှင်းပေးနိုင်ခဲ့လို့ကျုပ်တို့လွတ်ခဲ့တာတွေရောဘယ်သွားထားမလဲကဲကဲပါဗျာချင်းချင်းတွေပြေးပြေးလေးလေးဆွေးနွေးကြစမ်းပါဗျာဆရာကြီးကိုဂုံတရေရှိလူကြီးလူကောင်းလို့ရန်ကုန်တစ်မြို့လုံးကအသိကစားဝိုင်းတွေကလပ်တွေလူဂုံတန်အသင်းတွေမှာဆိုရင်လဲအစိုးရအရာရှိတွေနဲ့လဲဝင်ဆန့်ပြီးဟင်းငါတိတ်ပြီးလူရောဟောရတယ်ကောကဲကွာ ယ်လိုဖြစ်တာလဲ။အိုးကျုပ်တော့သိကျင်တာပါပဲ။နေကြသမ်းပါဦး။အော်ဆရာကြီးကြွလာဗလား။လာလေးထိုင်ပါဆရာကြီးထိုင်ပါ။ဆရာကြီးကိုကိုရမကမကျင်တဲ့ဖွက်။သူကိုယ်တိုင်တသိန်းခွဲပြီးဘိုးလုံးမလို့တဲ့ဆရာကြီး။အေးယာမယာမယာမတော်ခက်တဲ့ကောင်ပဲမင်းဟမ်မင်းတော်ခက်တဲ့ကောင်ပဲ။ ရှင်းတော့လည်းမင်းဘာမှအမျှော်မြင်မရှိဘူးမင်းငါ့ကိုအန်တုလို့ရမယ်ထင်သလားဟမ်အန်တုလို့ရမယ်မင်းထင်သလားဖတ်တုလို့ခိယခုံအိုင်တဲ့ုံမရှိဘူးဟမ်ဒုက္ခဖတ်တုလို့ခိယခုံအိုင်တဲ့ုံမရှိမယ်ခက်တဲ့ကောင်တွေပဲကွာလောကကြီးမှာအလုံးလုံးစားရတာတစ်ချက်ပါလားဟမ်အရှင်းတော့မျှော်မြင်ရှိတဲ့လူတယောက်ကနေပြီးတော့မင်းတို့လမ်းပြတာကိုမင်းတို့လိုက်မနာဘူးပုံကံခြင်းနဲ့စိတ်ကမင်းတို့မှဝင်းဝင်လာတယ် တွေ့ရသေးတာပေါ့တွေ့ရသေးတာပေါ့ဓမ္မကြီးဓမ္မကြီးဟောဒီခွဲဝင်လေးတွေကိုဓမြောင်နဲ့အပွင့်လေးတွေကိုလိုက်စိုက်တာအင်တန်လွယ်တယ်ဓမ္မကြီးဟောဟောဟောတွေ့လားဟမ်ဓမ္မကြီးနန်းကိုစိုက်တာလည်းလွယ်တယ်တွေ့လားနန်းကိုလည်းစိုက်တာလွယ်ပါတယ်ခက်တာမင်းတို့ငါပြောမယ်ဟောဒီနာယံကဖဲပွင့်လေးတွေကို တပွင့်ချင်းမှန်အောင်ပြစ်ဖို့အမှန်ခက်ပါတယ်လွယ်သလားခက်သလားယာမယာမလွယ်သလားခက်သလားပြောစမ်းငါ့ကိုဒီဓမ္မဘိုးလုံးချင်တဲ့ကောင်ဆိုတာဒီလိုပြစ်နိုင်မှဘိုးလုံးလို့ရမှာကွာမင်းငါနဲ့တနာပြင်ပြင်ပြန်ပြင်မလားရောက်ပြစ်ပါပြစ်စမ်းပါမင်းပြစ်စမ်းပါပြစ်စမ်းပါပြစ်စမ်းပါရဲပြစ်စမ်းပါငါ့ကိုငါ့ကိုပြန်ပြစ်လို့မင်းလက်နှေးရင် မင်းတခါတည်းအသက်ပါသွားမယ်ခွေးမာတာမင်းတို့လူဘောင်းဝါတွေကောင်းပါလားဟမ် come on you want to box with me ဖုန်းလာ boxing ဟမ်အေးမင်းငါ့ကိုထိုးရရင်ထိုးထိုးရရင်ထိုးလေဟမ်ငါ့ကိုထိုးရရင်ထိုးနိုင်ရင်ဘို့လို့တော့ come on come on come on let's box to me come on ထိုးပါ take up hey ဟိုလုတ်ချင်တယ်ဟိုလုတ်ချင်တယ်ဟိုလုတ်ချင်တယ်ဟမ်ဟိုလုတ်ချင်တယ်ကောဘယ်နဲ့လဲတော်တော်ရတာရှိသွားပြီဝင်တာတော့ဟမ်ဟိုလုတ်ချင်တယ်ကောရတာရှိသွားပြီသူမိုက်လို့ဒီလိုဖြစ်ရတာကျမလည်းအများကြီးစိတ်မကောင်းပါဘူးလောင်ကိုလည်းဒီလိုမဖြစ်စရာပါဘူးဆရာကြီးရဲ့တပည့်လက်သားတွေဆိုတော့ဆရာကြီးဆုံးမရင်လည်းခံရမှာပါပဲဆရာကြီးရဲ့ဆရာကြီးကျင်တတ်ပါတော့နော်သိရင်သိရင် သိရင်နင်းရောက်ကြသိမ့်မိုက်တယ်ဟမ်ဖြေစားမှာတယ်ရမထရမထသားမှာထားလိုက်လေခု Get up get up ရမ get up I said get up ကဲဘယ်ကောင်ဘိုးလို့ရှင်တယ်လဲဘယ်ကောင်ဘိုးလို့ရှင်လဲထွက်ပါထွက်ပါဟမ်ဟမ်မင်းကဘယ်လိုလဲဟောမင်းကရာမဘော်ဒီဂတ်လားမင်းကရုပ်ခက်လက်ခက်တန်တာဟမ်မင်းငါဘာကောင်အောင်မေးလို့ ဆရာဆရာကိုကျွန်တော်ဘာပြောလို့လဲဆရာကျွန်တော်ကအမေမွေးတယ်မျက်နှာခက်ဆိုးဆိုးမလို့ပါဆရာမဟုတ်ပါဘူးကွာရန်ကုန်မြို့ကြီးမှာဒီလောက်တောင်အဆက်မပြတ်တောင်းချမ်းနေတဲ့ လူဆိုးတွေကတရုတ်တလီတောင်မှမိအောင်မဖတ်နိုင်ကြဘူးဆိုတော့ဘလောက်ရှစ်စရာကောင်းလဲဟမ်အသေးစားတွေကလည်းရေးလာပြီကြည်စမ်းကြမယ်ပလိတ်တွေဘာလုပ်နေကြသလဲတဲ့လူဆိုးတွေမှာကိုပြောက်ဆေးရှိသလားတဲ့ကဲဘလောက်ရှစ်စရာကောင်းလဲဟမ်ဒါကြောင့်လဲမုံဘတ်ချစ်ကိုခွင့်ရမစီပဲကျုပ်ပြန်ခေါ်တာပဲကွမမမင်းကြီး အေးဒီနေ့တော့မင်းကလည်းဒီလူဆိုးတခိုးတွေပပြောက်အောင်ဒါဝင်ယူရမယ်ကြိုးစားရမှန်ပါကျွန်တော်မျိုးအထူးကြိုးစားပါအေးအေးဝင်းတာဝင်းတာမင်းအရေးအချင်းကိုငါသိဒါကြောင့်လေမင်းကိုတမင်ရွေးပြီးမှားတာပဲဟေ့ကြိုးစားကြပါကွာ ရာစုဝန်ကြီးနဲ့တွေ့ခဲ့ပြီလားယင်။ဘာများပြောလိုက်သေးလဲဟင်ကိုချစ်။อืมလူစိုးတွေကိုနည်းနည်းမိအောင်ဖမ်းဖို့ပြောတာပါပဲညရဲ့။ကျိုးစားရမှာပေါ့ကိုချစ်ရဲ့။မြနဲ့မေမေလည်းရန်ကုန်မှာခုလိုဖះလဲလာဖူးရမင်္ဂလာဆောင်ကိစ္စအတွက်လဲဝင်ရချမ်းရပြီးတော့ကိုကိုချစ်လဲယာရုတို့ရဆိုတော့လေစုပ်ကောလက်ကောစုံနေတာပါပဲလားကိုကိုချစ်ရဲ့နော် कछो कछो कछो अच्छा बहरा टू बॉटल ऑफ बियर पी के थोड़े दाम थोड़े दाम ဟုတ်ပါဗျာတက်ခါပြတော့ဒိုးပါလေ။အော်ခင်ဗျာသွေးမရှိပဲပြောမိပါ။ဟုတ်ကဲ့ပါရှိပါတယ်။သွေးမရှိပဲနဲ့ဘယ်လုပ်ခဲ့ဒီဘက်။လုပ်ပါလေ။ထိုးစမ်းပါ။ထိုးထိုးကွာ။ကြည့်သားကြည့်သားကြည့်သား။နေရပို့။ဟာသုံးဘောက်ကော။ဘာလို့ပို့ကြည့်လိုက်တာ။ ဟာလာပါလာလာလာစားတယ်စားတယ်ဒီမှာကိုကိုခင်ဗျာကိုခင်ဗျာခုနပေါက်ရခုနပေါက်ခုနပေါက်သားထားလာမှာခုနပေါက်ဘိုးနဲ့စားနေလို့ဘယ်လိုဖြစ်တင်ချောင်းလာဝန်ပြဝန်ပြဘယ်လိုလဲဝဲလုံတော့မင်းခမည်းလူကကစားဖို့ကြမ်းလာပြီလားဗျကျုပ်တို့မင်းပါကလပ်မှာတော့ဒီလူကအချမ်းသာတယ်ဗျဟုတ်ပါထိုးစားပါပြောကစားနေတာပါဗျာပစ္စည်းတွေကပေါ်တော့လည်းပဲဒီလိုပဲကြမ်းဖန်ပြီးဖြုံးနေတာပေါ့ဗျာကြည်လားကြည်လားဘယ်လောက်ရှိလဲ စားတယ်ဓမ္မတေသုံးလို့မရတေသုံးလို့လက်တွေစားစားမှစားလက်ဒုက္ခဒီဘောတော့ယနာရှိရယနာစုဆိုတာအဲ့ဒါပြောတာပေါ့ဗျာခင်ဗျာဖက်တယ်ဟုတ်အဲ့စီဒီလူတော်တော်ဘောကြတယ်ချုပ်ချုပ်ချုပ်ဟမ်သူတော့တဲ့စီကလက်ဘူးကိုကြည့်တာတော်တော်ကိုဖူးတန်တာဗျာဖူးတန်ပါဗျာအေးရဒီကလက်ကိုကြုတ်ပဲခေါ်လာတာဥပချေဒီနေ့ငွေ5000လောက်ပို့တော့လေအရှုံးခံပြီးကစားနိုင်တဲ့လူဗျဟေးဒီစမ်းမဝဝဲလို့တော့ကြည့်ဖုတ်လားမကိုင်းနဲ့တုတ်တော်ဝူကြီးပေါ်နေတာ ဒီမှာဟာလဲဘူးသူဘေးကနေညက်ဘလောက်ရှိတယ်ဗျာညက်ဘလောက်ရှိတယ်ညက်ဘလောက်ရှိတယ်သူကြည့်ရတာတော့ဒီမှာခတ်ပေါ့ပေါ့ဗျာဒီမှာစားတယ်ခင်ဗျာတနေ့ကတရုတ်ဟိုတယ်မှာလဲကစားဝင်းကြီးကသူ့ကိုတွေ့ရနာရှိရရနာရှိရရှိရင်ဒီရလို့မပြောရဘူးဒီလောက်တော့အင်ကွာရီလိုက်မနေစမ်းပါနဲ့ဗျာကဲကျုပ်မိတ်ဆက်ပေးမယ်ချိုးချိုးဟာဒုက္ခရအင်းကငွေ600ပါလာတာ300ကုန်ပြီဗျ အိမ်ကိုသုံးခါလောက်မှပြန်ပါမသွားရင်အိမ်ကမိန်းမကဒီကြီးကြီးပြဒုက္ခပါဗျာခင်ဗျာဒီမှာခင်ဗျာဒီမှာအိမ်ကမိန်းမကြောက်ကျွတ်တော့ဝင်တော့ဘယ်တော့မှမလာနဲ့ဒါပဲဟုတ်ဟုတ်ချောင်းချောင်းဟုတ်အောင်လေဒီမှာဒီမှာ CID ဥပတ်ချင်အာဟယ်လို please to meet you ဒါကဥအောင်တင်ပါတထည့်နဲ့ဥအောင်တင်လေဟုတ်ပါကျွန်တော်အောင်တင်ပါအခုလိုတွေ့ရတာအများကြီးဝင်လာပါလေဥအောင်တင် ကျုပ်ကလည်းခုလိုတရားတာအများကြီးဝန်းတာပါတယ်အရှိခွက်ကြီးဓမဲစိတ်ကဗမာပြည်မှာတယောက်ထဲတော့တဲ့စိတ်ကတည်းလောက်ပါ come on smoke ပြရတော့ပါအောင်လားပြတလုံးတော့အရှိဘဲလား one bottle beer လောက်ပါစောက်သွားပါအောင်ညာပြတလုံးတော့ရပါတယ်ခင်ဗျာ အခုလိုကျွန်တော်ရဲ့ထမင်းစားပွဲကိုကြောက်ချင်းမြင်လာကြတဲ့လူကြီးလူကောင်းတို့ဟာကျွန်တော်အနေနဲ့ထူးကျေးဇူးတင်ပါတယ်လောကကြီးဟာစိတ်ညစ်စရာစိတ်မချမ်းသာစရာ လောကကြီးရဲ့လို့ကျွန်တော်ဘယ်တော့ခါမှမအောင်မိခဲ့ပါဘူးအဲ့ဒါကြောင့်မို့လို့ယခုကြောက်လာကြတဲ့ဂုံတေရှိလူကြီးလူကောင်းများကိုလည်းကျွန်တော်လိုပဲလောကကြီးဟာအင်မတန်ကြည်နူးစရာစိတ်ချမ်းသာစရာပဲလို့စိတ်ထဲမှာအမျက်မှတ်ပြီးတော့ကဒီနေ့ဖို့ပျော်ပျော်ပါးပါးကြီးနေလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ် အခုသမင်းစားဝဲမှာလဲတက်တက်ပြောဝဲစားပါအတီကက်တို့ယဉ်ကျေးမှုတို့မလိုပါဘူးဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဒါပေမဲ့ကျွန်တော်တခုပြောရစီဟုတ်တယ်လိမ္မော်သီးကိုပဲနှလုံးထပ်ပြီးစားရင်စားကြပါလို့ကျွန်တော်ပြောပါဒါပေမဲ့ငါပြောသီးတော့တလုံးပဲစားကြပါနော်ကျွန်တော်သမင်းစားဝဲမှာပြောပြောပါပါကြီး နေကြတယ်ဆိုတာကိုကျွန်တော်လို့ရှိပါတယ်ခင်ဗျာဒါပါပဲကျေးဇူးတင်ပါတယ်ဟုတ်ကဲ့ပထေကြီးဥအောင်နေကိုလည်းကျွန်တော်တို့ကျေးဇူးတင်ပါတယ်ဗျာဟုတ်ကဲ့ကျွန်တော်တို့လည်းအားလုံးပဲပြောပြောရှင်ရှိနေပါတယ်မိတ်ဆွေအားလုံးကိုပြောပြောရှင်ရှင်အောင်လုပ်တတ်တဲ့ဒီလူပြိုကြီးဥအောင်တင်အတွေ့ပြောရှင်စရာကောင်းတဲ့အိမ်ရှင်မချောချောလက်လာလေးတယောက်အမြန်ဆုံးရပါစေလို့ကျွန်တော်တို့ကပဲဝိုင်းဝန်းပြီးတော့ဆုတောင်းပေးပါတယ်ဗျာ no no အာမလုပ်ပါနဲ့ဗျာမလုပ်ပါနဲ့ဒါတော့မလုပ်ပါနဲ့ဗျာဒါတော့ကျွန်တော်တောင်းပါပါတယ်ခင်ဗျာအများကြီးပြောတယ်နောက်လည်းအခုလိုခဏခဏပြောပါမယ်ဟုတ်ကဲ့နောက်ပြီးတော့လေအဲဒါပါပဲဒါပါပဲဒါပါပဲဒါပါပဲဒါပါပဲအလုံးနာရောင်ရဒီမှာကြည့်စမ်းငါမနေ့ကဝေးလာတဲ့စိန်တက်ကစိန်လက်ပတ်ကျိုး ပါလေဒါကြီးအဲ့ဒီစိန်တိုက်ကိုဝင်စီးရရင်ပွားမယ်အလုံးလို့ရှိတယ်တော်တော်ကိုကြီးတဲ့ဆိုင်ပဲအင်းကမင်းတို့ကငါပြောထားတဲ့ဤတိုင်းမတက်ရလိမ့်မယ်ကြားလားလားမစိတ်ကချပါဆရာကြီးညာယောဒနာဒီခြေလုံးမျိုးငါတဲ့ရာစင်းတဲ့ခြေလုံးမျိုးနော်အဲ့ဒါမင်းကောင်းကောင်းကြိုင်ပြီးတော့ပဲငါမှားတဲ့ဥတွေပေါင်းနေရမယ်လိုက်ရလိမ့်မယ်ကြားလားအဲ့ဒီအတွက်ခက်နေတာပေါ့တနက်ကို6ရုံလိုက်ရုံလေးတုံးတုံးနေရတော့တကယ်အချင်းကြက်ကြက်ရင်တော်တော့ကိုခက်တယ်ဆရာကြီး ကလေးကစားစရာဂျပန်တနက်ကလေးနဲ့တူးမလို့လားလို့ဒီလိုဆိုရင်ဒီတနက်ကရတာအပူပဲပေါ့အေးပူစီကွာဒါအမေရိကန်မှာမဟုတ်ပဲကွာမြင်ထိုက်တာကွာပစ္စည်းတိုက်တဲ့အတင်းကလူသားအတင်းဖြစ်နေမယ်ပစ္စည်းလူလို့ပလက်ကဖမ်းရင်ငါပလက်ကိုငွေနဲ့ပေါက်ပြီးရွေးလို့ရတယ်လူသားမှုဖြစ်လာရင်ခက်တယ်မဟုတ်ဘူးလားမသိရင်ဟုတ်ပါဘောဆရာကြီးရဲ့ကြားမင်းဆင်းကြတော့မရဘူးကွာအခုပလက်ကမြေလှမ်းရှာမတလုပ်နေတယ် နာမကြီးရဲ့ထူးဆန်းတော့ဥပချစ်ဆိုတာရောက်နေကြားသလားမင်းတို့ကသူတို့ကတက်ကြတာပဲဆရာကြီးဆရာကြီးပြောတဲ့အတိုင်းကလုပ်မယ်ဆိုရင်ဘယ်လောက်မြောက်ကောင်းမယ်ဆိုတာသူတို့နည်းနည်းမှမစဉ်းစားဘူးကဲမသိရင်အခုအစီအစဉ်မှာမင်းအဓိကပဲပြပြကြီးရှိပါစေနော်ကြားလားငါပြောတာအော်သိကြပါဆရာကြီးရေသိကြပါကဲသွားကြဘယ်ဆောက်လားဘယ်ဆောက်လားဘာလို့ရှိပါလဲခင်ဗျအမိုက်ရှိပါမိုက်ရှိပါ အေးဗျာကျွန်တော်အမျိုးသမီးပူဇာလို့ဟုတ်ကဲ့လက်ဝိတ်ယရနာလေးပါလေးဝယ်ပေးဖို့ဝင်ကြည့်တာဆိုပါတော့ဗျာ။အော်ရပါတော့ခင်ဗျာကြည့်ပါ။စိန်နယ်တွေကမကြိုက်ရင်လည်းအရေးကောင်းဆုံးကြောက်စိမ့်တစ်ဆက်အဲဗရမညာတစ်ဆက်လက်ဝိတ်ယရနာတွေကလည်းအဆုံးရှိပါလေဗျာဈေးကတော့အိုးဈေးကအကြောင်းမဟုတ်ပါဘူးလေ။အိုးတိုက်ဖွဲတာလာဝယ်တာမှမဟုတ်ပဲ။ဟုတ်ကဲ့ဟုတ်ကဲ့။သူတန်ဖိုးနဲ့သူရှိရမှာပေါ့ဗျာ။ပစ္စည်းကြိုက်ရင်ဘလောက်အဖိုးပဲရှိရှိပါ။အော်စိတ်မရှိပါနဲ့ခင်ဗျာ။ကျုပ်ကထုံးတာမှုကြူပြောတာပါ။ ကဲကဲကဲတမျိုးစီပြသမ်းမအောင်ရှင်းကြည့်အောင်ပြသမ်းမအောင်အော်ဟုတ်ကဲ့ခင်ဗျာဟောလာကစိန်လေးတုံးခင်ဗျာဟောလာကစိန်လက်ကောက်နော်အဲဒါကစိန်လက်တော့ပုံစံကအမျိုးမျိုးပဲဗျာဆိုတော့အဲ့ပုံစံလေးဒီကမောင်ကြီးဟုတ်ကဲ့ဟုတ်ကဲ့စိန်တို့လေးကလေတိတ်လာတာပဲမောင်ကြီးဟုတ်ကြည့်ပါခင်ဗျာတိတ်ကြိုက်တာပဲအော်သူစားတိတ်ကြိုက်တာပဲဟုတ်လားဟင်ကိုရမ ဘယ်လိုလဲမသူစားဘယ်လိုလဲကျုပ်တယောက်လုံးငုတ်တုတ်ရှိနေရဲ့နဲ့မင်းဒီအချိုးမျိုးချိုးတာဘယ်လောက်ရက်စရာကြတာလဲဟမ်သိပြောနေတယ်ဟုတ်လားဟမ်မသူစားသိပြောနေသလားပြောစမ်းမဩဒီလိုပါကိုရမရဲ့ဟိုကျမလေးကျမဒီမဒီမမိုက်လေခင်ဗျာအေးငါကမသူစားရဲ့ယောက်ျားခင်ဗျားတွေဘာတွေလုံးမနေလဲဒီမှာကိုကဲမရွှေသူစား ဟောဒီလူကြီးမင်းကိုတော့ကျုပ်ကစိန်ရင်တို့တွေပါတယ်မပြေးနိုင်ဘူးကျုပ်ဝယ်ပြေးနိုင်တယ်ဟောဒီစိန်လည်းကပူပူနွေးနွေးလေးရော့ရှင်ရှင်ဒီမမနေ့စနေမစော်ရနဲ့ရှင်လူမဟုတ်ဘူးလားကိုရမိုင်ရှင်လူမဟုတ်ဘူးလားခင်ဗျတော်ရက်စက်ပါလားဗျခက်ကွာခက်ခက်ဟုတ်ဟုတ်ဟုတ် ကြဘူးဟာဟိုဟိုမင်းမစိတ်နဲ့ပြည်လေးတွေယူသွားပြီလုံးကြပါဦးလုံးကြပါဦးလုံးကြပါဦးမျိုးဟေ့ဟောဒီအရင်စင်းနေအောင်မကားရှိမသိရင်တော့နည်းနည်းလေးသွားဟေ့ဘယ်သူမှမကတ်ကြနဲ့တော့ဘယ်သူမှမကတ်ကြနဲ့ဟောဒီမှာတဏ္ဍတွေ့လားဟောဒီမှာတဏ္ဍရီရီရတာမလုပ်ကြနဲ့โอ้โหโหบุ้ยจุ๊ดก็บ่ไล่นี่ล่ะฮะมันไล่เนี่ยเนาะมันไล่แค่เนี่ยจิตาจิตาเกฮะอ้า လာဝေးလို့ခြံထဲကအိမ်မှာနေခဲ့ပါတယ်ဆရာကြီးရဲ့ဘာပြောလဲဟိုပိုင်ပိုင်ရှင်ကိုတနက်နဲ့ပြစ်ခဲ့ပြီလို့ဆရာကြီးအပြစ်ပေးမှကိုကြောက်ပြီးခင်ဗျားလင်းကိုကောက်ဝင်မနေပါနဲ့ဗျအိုးမဟုတ်ပါဘူးရှင်တနက်လည်းမပေးလိုက်ဘူးတိမ်လေတုံးတစ်ခုလည်းမပေးလိုက်ဘူးတစ္ဆာဖောက်တာကိုကောက်ဝင်မနေပါနဲ့လင်းတို့လင်းများငါသိတယ်မလားဟုတ်ဟုတ်ကဲ့ရှင်ဟင်ခွဲမှာသာလှုပ်လိုက်ရင်ဒီတိုင်းကြီးပဲငါစရရထင်တာပဲလှုပ်ဖြစ်လိမ့်မယ်လေလှုပ်လိုက်ရင်အရာနဲ့ကြောင်းကြောင်းကြီးပဲစိတ်တော့မချဘူး လက်ထက်သနားရောက်တယ်ဆိုတာနဲ့ကိုသူ့ရဲ့ပြောင်းသွားတာလက်ခင်ငါနဲ့အားလုံးဘာလဲဘာလဲဥပချစ်ပါလား Good morning အိုးတဲ့နဲ့ဥအောင်တင်ပါလားဗျာကြည်ရတာရေးကြီးတုတ်ပြန်နဲ့ဘယ်ကြွမလို့ပါလဲဗျာ ဦးကားပေါ်မှာလည်းတပန်းတွေစုံလို့ပါလားဟမ်ဟောဒီလိုပါကျွန်တော်ကိစ္စလေးတစ်ခုရှိလို့ပါနောက်မှတွေ့ကြသေးတာပါနော် sorry ကြာသွားလိုက်ပါအောင်ခဏလေးပါအောင်ကျွန်တော် ဗတ်ချစ်တဘောဘောကွာအနည်းဆုံးဌာနကပလိတ်တွေကိုခေါ်သွားပြီးဖမ်းဖို့ကွာဟုတ်ပြီဟုတ်ပြီအဲ့တော့တကားဖွင့်လာရမရမတကားဖွင့်စားလို့ငါပြောနေတယ်နော်နေငါအကြောင်းသိတယ်မလားရမညံညံဖွင့်စားတကားကိုဖွင့်မှသာတစ္ဆာဖောက် မင်းအပြစ်လေးတဲ့လေးသွားမယ်နော်ကျုပ်ကျုပ်ဘာရောက်ဖွင့်ရမှာလဲဗျဘာရောက်ဖွင့်ရမှာလဲဟမ်မင်းမဖွင့်ဘူးလားဖွင့်မှာတခွန်းမဲ့ပြန်လာတော့အရေးဆရာကြီးဒီကောင်လည်းဆမတနက်ရေဒီကောင်ငါ့ကိုအာရုံမှာရာမတကပ်ဖွင့်ကဲဖွင့်ရလားဒီကဲဘာလို့လဲဖာကြောက်ကြည့်လား ကြည့်လားငါဒီလိုဖြစ်နေမယ်ဆိုတော့ငါစရတယ်ငါသိတယ်ဒါမှမဟုတ် तू မရတော့ငါရှေ့ကတင်ပြီးငါအထက်ဝင်သွားတယ်ဒီကောင်လက်ထက်မှာတနတ်ကြိုင်ရရင်သွေးပြောင်းတယ်ငါအတန်းနဲ့ဆိုရရင်မသိရင်သေပြီဘယ်လိုလုပ်မလဲငါတို့ဆရာဒီ channel ထဲမှာထောက်ဖြစ်ပြန်မကောင်းဘူးလားဟေးဟုတ်တယ်လက်ကြလို့မြန်မြန်ဟဲ့ကောင်လာလားအလောင်းမဆမ်းပါကွာမကြောက်ရက်ကြည့်မနေစမ်းလာဆမ်းပါလို့ဆိုနေမှာဟယ်လိုဦးအောင်တင် ယ်လူဖြစ်တာလဲဦးအောင်လေခင်ဗျာဟိုဒီလိုပါမပြောမှလည်းဥပချစ်ကကျွန်တော်ကစိတ်ရှုပ်ပါတယ်ကျွန်တော် channel မှာဟောဒီသေးတဲ့မိန်းမနဲ့သူ့လင်သူနေကြတယ်လေအဲ့ဒါရန်ပြင်းကနေစပြီးတော့လက်လုံကုန်ကြတယ်ဆိုပါတော့ဟုတ်ကဲ့အလောင်းချစမ်းပါကွာအောက်ချစမ်းပါအောက်ချစမ်းပါသူသူပြောတယ်တခုမှမဟုတ်ဘူးတရား ကျွန်တော်တို့ဂိုင်းရဲ့ခေါင်းဆောင်သူသူပေါ်အောင်နေမှာပဲဆရာဟောဒီကျွန်တော်ကျွန်တော်လက်ထဲကစိတ်နေတုန်းကမနေ့ကတိုက်လာတဲ့ပစ္စည်းပါဟောဒီ၆လုံးမျိုးကတမရတိုက်ဖို့ဘိုးအောင်နေပေးထားတဲ့၆လုံးမျိုးပါသူ့ကိုအရင်ပါမှာကြာသူ့ကိုအရင်ပါမှာကျွန် ကျွန်တော်သူ့ရှိမှအကုန်မပြောရဘူးဆရာကျွန်တော်ကတဲ့ရောက်မှအကြောင်းအကြောင်းကိုရှင်းပြပြစီဆရာရမတစ္ဆာဘောက်ရမခွေးမသာအားလုံးကိုလက်ထိတ်ခိုက်စမ်းဝင်နေပါလေဦးအောင်တေ I am sorry ကကြမှာကြည်ရှင်းကြတာပေါ့ဟုတ်လား duty is duty ညရေကိုကိုချစ်ခဏလာစမ်းပါဦးကွယ်။ဘာများတော့ကိုကိုချစ်ဟဲ့ဟောဒီမှာသတင်းစာတွေကတော့လေ။အင်းကိုကိုချစ်ကိုအမျိုးမျိုးချီးကျူးကန်းဖွင့်ထားတာအများကြီးအမေ။ကြည်လားညီမအလေးသတင်းကောင်းစင်ပါလေ။အင်း အထူးချီးကျူးတိုက်သောစုံတောက်ကြီးကူးပတ်ချစ်တယ်ညာမေအင်းလူလူဟောဟောဒီမှာသူလေးရသတင်းလားရလအလင်းစိန်တိုက်ကိုအနုချမ်းစီးခဲ့သောဘိုးအောင်တင်နဲ့အဖွဲ့ကိုစုံတောက်ကြီးဥပတ်ချစ်ကအံ့ဩပွေရာဖမ်းဆီးလိုက်ခြင်းလားအမလီတကယ်ကိုအကြီးကျယ်ပါပဲလားအဲ့ဒါတွေဝင်းတာပြီးတင်းတိမ်မနေနဲ့အောင်နော်ကိုရောရဲ့ မင်္ဂလာဆောင်မှုကိစ္စကိုလည်းမမေနဲ့တိုင်ပင်ကြပါဦးစိတ်ချပါမြရဲ့ပါလေကိုကိုချစ်ကိုမယုံလို့လားဟွန်းယုံမှုယုံမှုအထက်ကလူစိုးကိုင်းကြီးကိုတော့မိအောင်ဖမ်းနိုင်တဲ့ပရိယေများလာတဲ့ညံကြီးရှင်မှုအဲ့ဒီညံမျိုးပရိယေမျိုးကိုကြောက်နေရတာပေါ့ကိုကိုချစ်ရဲ့ မုံဘတ်ချစ်ဘူအောင်တင်ကတော့ရှိနေရှိရတဲ့ငွေနဲ့ပေါက်ငှားပြီးအာမခံရအောင်ကြိုးစားနေလေမင်းမင်းဘလို့သဘောရလဲကိုဒီလိုရှိပါတယ်မင်းကြီးအနုချမ်းစီးမှုတစ်ခုအတွက်ကတော့သူကြိုးစားလို့ရရင်ရမှာပေါ့ဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်လောက်ကပြည်မြို့ကတတိဦးတင်ကိုတတ်ပြီးလူယူသွားတဲ့6လုံးမျိုးပါသူ့လက်ထဲမှာမိထားတော့ရာဇသက်ပုံမှာ300နှစ်ကိုမကျူးလွန်ဘူးလို့မပြောနိုင်ပါဘူးမင်းကြီး ကောင်းပြီလေဒီတော့ကျွန်တော်မျိုးဒီလိုလုပ်ချင်ပါလေဝိလုံနာတွေနဲ့ချီမရှုပ်ခင်အမှုအလုံးဆောင်ရပေးဖို့ရယ်စိန်တက်ကပစ္စည်းတွေပြန်ရဖို့ရယ်ကျွန်တော်မျိုးအိမ်မှာဘုံအောင်တွေကိုခေါ်ပြီးပရိယေနဲ့ချော့မေးချင်ပါလေမင်းကြီးအေးကွာမင်းမဲတော်တယ်လို့ကြည်လို့ပေါ့ကွာ လောက်တော့ဓမတ်တရင်တွေ့ခဲ့တဲ့အိမ်ကတွေ့တွေ့ချင်းငါရင်နဲ့လှုပ်ရှားခဲ့ရတယ်ညဆိုတဲ့အမျိုးသိပါလားလက်ဆက်သက်တော့လှုပ်ရှားမှာဥအောင်လေရင်အေးသွားအောင်လေမော်ရည်လေးဗျာကျုံ့ရင်မှာတော့ဘီယာမရှိဘူးဗျာဒီအမှုတွေနဲ့ပတ်သက်လို့ခင်ဗျာဘာပြောချင်သေးလဲဥအောင်ကျွန်တော်ဝှလုံငားမယ်ထွက်ပေါက်ရှာမယ်လေဒါပဲဝှလုံငားလို့ဘာချိုးမှလဲဥအောင်လေအမှုတွေအားလုံးလိုလိုကထင်ရှားနေတာဗျာ ဒါကပလိတ်ထင်ပဲဗျာကျုပ်လူစိုးကိုဓမြခေါင်းဆောင်ဆိုတာပလိတ်တရားဘာသက်တည်ပြနိုင်လို့လဲပြောစမ်းပါဦးကျုပ်တပည့်ရာမကကျုပ်ကိုမုန်းလို့ပြောတာကိုကျုပ်ကလူစိုးကိုဖျက်ရရဲလားပြောစမ်းပါဟမ်ဥပချေကြည့်ရတာတော့လူကြီးလူကောင်းတယောက်လိုပဲနော်ရာစုအုပ်ကလေးအဲဒါပေမဲ့တိတ်ကြောက်စရာကောင်းတဲ့လူအမရဲ့အော်ဘူအောင်တင်ဘူအောင်တင် ဓမ္မဥအောင်တင်ကစာပေးခိုင်းလိုက်တယ်ခင်ဗျာအာကောင်းပါပြီခင်ဗျာကောင်းပါပြီခင်ဗျာအဲဗါတယ်အဲဥဆွေဘလာချစ်ဖို့အိမ်သာရှေ့လာမှရင်အဲကာဘီနဲ့မာလာဆောင်စောက်မျောပါဆိုပါလားအဲဟုတ်ပြီစာတလုံးကျော်ဖတ်လိုက်ရင်ဥပချစ်အိမ်ရှေ့မှာကားနဲ့လာစောက်မှာဟုတ်ပြီဟုတ်ပါပြီ ဟယ်လိုမမခုစကားပြောနေတာမောင်ဘတ်ချစ်ပါမမကျစ်စရာရှိတာဆင်ပေးပြီးရင်ဘော်နေကိုစတီဝတ်ထောင်ကိုပို့လိုက်ပါမယ်မင်းမမကျွန်တော်မျိုးခုပဲလာခဲ့ပါမယ်ကဲညကြီးမင်းကြီးကခေါ်လို့ကိုကိုချစ်သွားလိုက်အောင်ပြန်လာမှပဲစမ်းရပြင်တာပေါ့ပါနော် ကဲကိုစင်မောင်ခင်ဗျာကြွရင်မှစောင်းနေကြကျုပ်ခုပဲပြန်လာခဲ့ပြီလားကိုအောင်နေနာနာနေနေပေါ့ဗျာလူကြီးလူကောင်းတယောက်လုံးနေရမယ်လို့ကျုပ်ယုံကြည်ပါတယ်စဉ်းနေလိုက်တာနော်ဖြတ်တာပြစ်လိုက်ချင်တော့တာပဲပြင်လို့ကူမရဘူးဘာဖြစ်လို့ပါလဲခင်ဗျာစံရပြက်လို့လား ကျွန်တော်ပြင်တတ်ပါတယ်ခွင့်ပြုလို့ရှိရင်ပြင်ပေးချင်ပါတယ်ခင်ဗျာအော်ဒါဖြစ်ရင်လည်းတစ်စိတ်လောက်လာကြည့်ပေးပါလားရှင်ဟုတ်ကဲ့ကောင်းပါပြီခင်ဗျာဘယ်နဲ့လဲဖြည့်ပြီးတီးပါဗျာရှင်ရှင်ကျွန်မနာမည်ကိုအိုးကျွန်တော်မကောင်းပြီပါလားခင်ဗျာနားကြလို့လို့ဖြစ်ပါလိမ့်မယ်မကောင်းပြီပါဘူးကျွန်တော်ဟုတ်ကဲ့ စမ်းမရတော့ကောင်းကောင်းတီးတတ်မှာပေါ့နော်အစင်သိနှုံတချင်းတစ်ပုတ်လောက်ဆိုတီးပြပါလားရှင်ရပါတယ်ခင်ဗျာရပါတယ်ဟိုဒါပေမဲ့ကျွန်တော်ကတရားခံဖြစ်နေတော့ကဒီကရဇဝတ်ဥက္ကလေးရဲ့ခွင့်ပြုချက်ရမှာဖြစ်မှာဟာကိစ္စမရှိပါဘူးပြီးနေပါတယ်ခင်ဗျာဟုတ်ကဲ့ဘာသချင်းနားထောင်နေလဲဟိုဝဲရေကကန္ဓမာတောင်တီးပြပါလားရှင်ကန္ဓမာတောင်ဟုတ်ကဲ့ တာမလုပ်နဲ့ဆိုရင်မလုပ်ပါနဲ့ဒါပဲကျွန်တော်ပြောမယ်ဆရာဆရာကအယောင်ရောက်နေဆရာကြီးအေးဒုက္ခမင်းတော်တယ်ကွာဟုတ်ကဲ့ဗျာဒါမဲ့အားလုံးကိုကျွတ်တုတ်ဆန်းဟုတ်ကဲ့ဗျာဟိုပလိတ်ကိုရင်တုတ်ဟိုပလိတ်ကို မောင်ဒီရဲ့ဒီမဲ့ကျမတွေဘာတွေလုံနေသမှာနဲ့မင်းငါနဲ့တပါးနဲ့လိုက်ခဲ့ရမယ်ဘောနေဆိုတော့ဘာကောင်းကောမှမကြောက်ဘူးကွာနားလဲသလားမင်းအကောင်ကိုငါနှောက်ရှက်လေဘာဖြစ်လို့လဲသိလားငါ့ကိုသူနှောက်ရှက်သွားတယ်နော်ငါ့ကိုဒုက္ခပေးတဲ့သူကိုငါဒုက္ခပြန်ပေးရမယ်ပြောပြဒါသမမီးရဲ့ယာရုတက်မဲ့ယာရှိကြော်ရဲ့ဒါသမလာသမဘောနေချောင်းသိပြီဟမ် You know who I am? I am Bo Aundin. La like it. She like it ba. Bo Aundin กว่า Bo Aundin. တွေ့နေလို့အနှံ့ရှပ်ပြီဆရာလူတက်မှမရှိဘူးတော်စမ်းတာကွာမင်းကိုအသုံးမကျဘူးဟောကိုစပွဲကစားမလားပေးကမ်းပေးကမ်းငါ့ကို ဥပချစ်ဇနီးလောင်းကိုတစားကံဖြစ်ခေါ်သွားပါပလိမာနာဖြင့်ရန်ကုန်မှာမြည်လန်းရှာလဲတွေ့မဟုတ်ပါ goodbye ဥပချစ်ခမည်းပြောသလို duty is duty ပေါ့ဗျာဟင်ဒုက္ခပါပဲဗျာကဲဘယ်လိုလုပ်ကြမလဲကွာဘယ်လိုလုပ်ကြမလဲကြဲရတော့ဘယ်လိုဝင်ကြလဲပေါ့ဟလား ယူရပဲရှိပါဘောဟမ်လက်ထက်ကတနက်တွေအောက်ချလိုက်ပါဥပါချင်းဟုတ်ပြီဒီလိုမှပေါ့သစိတ်ထိုင်စမ်းပါဦးညာဥပါချင်းတို့ပြောကြရှိတော့ပါ I'm sorry ya very very very sorry ဥပါချင်းခင်ဗျားဇနီးလောင်းလေးကိုခင်ဗျားသိပ်တွေ့ချင်မှာပေါ့နော်ဒုက္ခရေအဲဥပါချင်းကဇနီးလောင်းခေါ်ရစမ်းပါကွာဟုတ်ကဲ့ဟုတ်ကဲ့ လုပ်တစ်ခုပြောစမ်းမရသေးဘူးကွာရှင်အလုံးလူရဲမှုတွေတိုင်းမှုတွေကျုပ်တယောက်ထက်တာဝန်ယူတယ်ကျုပ်တပည့်တွေအလုံးကိုထွက်လိုက်ပါဘုလုံငါပြီကျုပ်ဝင်နဲ့ပေါက်မယ်ဗျာကဲဒါတော့ကျုပ်ကုသိုလ်ပါဗျာနော်လွတ်ချင်လဲလွတ်မယ်ထောင်ချရင်လည်းကြမယ်ဒါတော့ဘယ်တတ်နိုင်မလဲဒီပါရှင်စိတ်ခွက်စား တော့ပါဓမ္မကြီးတပြည်လည်းမကြောက်ကြောက်ထဲတောက်တဲ့စိတ်ကြက်ပါဒုက္ခရေဒီရသောကလေးနဲ့ plate တွေကိုကျိုးနဲ့တုပ်ပြီးခန်းနဲ့ခေါ်သွားစမ်းကွာဟုတ်ကဲ့ဗျာဟာဖြည်းဖြည်းလို့ပါဖြည်းဖြည်းလို့မှာပေါ့ဘယ်နဲ့လဲငါလက်ခုပ်တရရေးပါကွာဖြည်းဖြည်းလို့စမ်းပါဘုရားရှင် ခင်ဗျားလည်းအကျိုးရှိမယ်နော်ကျွန်တော်စကားတစ်ခုပြောပြတယ်ဒီကိစ္စကခင်ဗျားပြင်ပြီးတာပါခင်ဗျားကျိုးရှိရသိမ်းထားတဲ့စက်တဲ့ဦးသိရဲ့တနတ်ကိုကျွန်တော်ပြန်ပေးစီချင်ပါတယ်ဗျာဘယ်နဲ့လဲခင်ဗျားကျွန်တော်ကိုပြန်ပေးရင်ဟောဒီမျက်မှတ်ရုံကိုကျွန်တော်ပြန်လွှတ်မယ်ခင်ဗျားတို့မင်္ဂလာဆောင်တဲ့အတွက်ငွေ2000လက်ဖွဲ့မယ်ဘယ်နဲ့လဲဥပချေကြောက်စမ်းပါ ခင်ဗျားကိုကျွန်တော်အများကြီးတောင်းပန်နေတာပါဒီတနတ်ကိုတော့ကျွန်တော်ပြန်ပေးပါဗျာဒါမဲ့ကြည်စမ်းမမဝင်းကိုမမဝင်းကိုခင်ဗျားမချစ်ဘူးလားကြည်စမ်းမအောင်ဘလို့တနာစရာကောင်းတယ်လေကိုကိုချင်းသူပြောတဲ့အတိုင်းမဖြစ်နိုင်ဘူးလားယင်ကိုကိုချင်းမဖြစ်နိုင်ပါဘူးညရဲ့မဖြစ်နိုင်ပါဘူးဘယ်နည်းမှမဖြစ်နိုင်ပါဘူးကွာဥပဒေခင်ဗျားစဉ်းစားပြီးလုပ်ပါ ခင်စဉ်းစားပါဦးများဒါဖြင့်ခင်ဗျဇနီးလောင်းကိုခင်ဗျဆွန့်ပစ်လိုက်နိုင်တယ်ပေါ့ဟမ်မမဝင်ကိုခင်ဗျတကယ်မချစ်ဘူးထင်တယ်ကျွန်တော်ဒီမှုတခုတည်းအတွက်ခင်ဗျကိုကျွန်တော်တောင်းပန်နေတာပါ အမှန်ပြောတာပါလူသားမှုဆိုတော့ကျွန်တော်မခံရဘူးအခြားတိုင်းမှုတို့လူရဲမှုတို့ဆိုရင်ကိစ္စမရှိဘူးကျွန်တော်ခံမယ်ကျွန်တော်တစ်ဖက်တွေတော့ကျွန်တော်ဒုက္ခမြောက်စေချင်တာအမှန်ပဲဥပချစ်စဉ်းစားပါဥပချစ်နော်ဦးကြီးသင်းလို့ကျွန်တော်ခဏချိန်မှမြစ်တရားခံနေတာပါ ဒီသမက်ကိုခင်ဗျာပြန်မပေးရင်တော့ခင်ဗျာနဲ့မမြောက်ဘူးပွဲမှာအမှန်ပဲခင်ဗျာကိုကိုချင်းဒီသမက်အကြောင်းကိုမင်းကြီးသိနေလို့ကျုပ်ပါဒုက္ခဖြစ်သွားမှာပေါ့ဗျာမင်းကြီးသိတော့ဘာဖြစ်တယ်လဲလက်ထက်မှာတက်တယ်ဘာရှိတယ်လဲပြောဟမ်မင်းကြီးနဲ့ခင်ဗျာနဲ့စကားပြောနေတော့မမြောက်ဘူးရင်အဲ့ဒီသမက်ယူသွားတယ် မမြဝင်းကိုပြန်လွှတ်လိုက်တယ်တနတ်ကိုသူရပြီးရောပေါ့ဗျာရှင်းပါတယ်ဒုစံမဖြစ်နိုင်ပါဘူးဗျာမဖြစ်နိုင်ပါဘူးကျုပ်အလုပ်ဝတ္တရားကိုယူတည်ရမယ်ဒီမဲ့ဦးကချစ်မြောက်ကျုပ်နောက်ဆုံးမေးမယ်ခမရအလုပ်ဝတ္တရားနဲ့ခမရဇနီးလောင်ဘယ်သူ့ကိုခမရယူရေးမလဲဒုက္ခရေဟုတ်တယ်ပစ္စည်းတွေကားဝတ်တင်ချိန်လည်းသိမ့်မရှိတော့ဟမ်ဘာကြီးချိန်လည်းသိမ့်မရှိဘူးခမရနော် ကျွန်တော်မဆိုင်နိုင်ဘူးလေမမဝင်းကိုခင်ဗျတကယ်အသက်ပေးချစ်တဲ့လူလေခင်ဗျမဟုတ်ဘူးထင်တယ်ကျွန်တော်ကြည့်ရတာဟမ်သူ့မမဝင်းကိုချစ်ပေမဲ့အလုတ်ဝတရားတိုင်းမယိုသေးပဲကျုပ်မဖြစ်ဘူးကြ။ You are a bloody career ဆန်ဇနီးလောင်းတဲ့ခင်ဗျအလုတ်ဝတရားကိုဦးစားပေးတဲ့လူ။ဒါကောင်းကြီးပေါ့လေ။ကောင်းပြီဥပချေကောင်းပြီကောင်းပြီ။ကျုပ်ခက်လည်းအလုတ်ဝတရားတိုင်းလောက်အောင်မှာပေါ့ဗျာအဲ့လိုဆိုရင်ဟုတ်ပလား။ ကိုဘချစ်ခင်ဗျားတို့နှစ်ယောက်ယူမယ်ဆိုတာကျုပ်သိတယ်ဒါပေမဲ့ကျုပ်ကိုဒုက္ခပေးတဲ့လူကိုကျုပ်တင်းချင်းမခံနိုင်ဘူးကျုပ်ကလည်းကလေးစားချရမှာပဲမမရဝင်းနဲ့ခင်ဗျားနဲ့꿰ပြီကျုပ်ဒါပဲပြောမယ်ဒါပဲကျုပ်ပြောမယ်ဟဲ့သူကကျိုးနဲ့တောက်ဆန်းကွာဒုက္ခအမြဲတော့ကြားလားအဲ့ဒါခင်ဗျားတို့ကခင်ဗျားတို့ကြံဖန်ပြီးတော့ခင်ဗျားတို့ဖြစ်တယ်လို့သွားကြပြီတော့ ကျွန်တော်မြဲဆက်ချင်ပါဘူးသူများအချစ်လည်းကျွန်တော်မခွဲချင်ပါဘူးဒါမှကျွန်တော်ခွဲရတော့ဟောဒါနဲ့ခမခမကနကျွန်တော်ခမဇိုးရောက်မှတင်ခဲ့တယ်နော်ဟောမှာကနနော်ကဲမမရဝင်လိုက်ခဲ့ပြီတော့ကျုပ်ခေါ်မသွားလို့မရဘူးခမကဲလာည ပတ်ချင်သူနဲ့မှတက်တနက်ကဲလူကုန်ကတိုင်နဲ့မြေအောက်လောကမှာအပြိုင်မိုက်နေတဲ့ဟောအောင်လေးနေသာပင်ဖြစ်ရတဲ့ကံကောင်းပါလေမြမြဝင်းတို့ရဲ့ပုံဝင်တိုင်းချက်ကိုအမြန်ဆုံးထွက်လာမဲ့ဟောအောင်လေးဒုတိယပိုင်းမှာမျှော်ပါ